ဗျာဒိချံခန်းကြီးဆက်လေအငယ်1မှ9ထိုနောက်မှငါကြည့်လျင်တိုးတငယ်သည်ဇီးအုံတောင်ပေါ်မှရပ်နေ၏သူ၏နာမနှင့်ခမည်းတော်၏နာမကိုနဖူး၌အခရာတင်သောသူတသိန်း၄သောင်း၄တောင်လဲသူနှင့်အတူရှိကြ၏သမုတ်တရားရေတံကြီးစွာသောမိုးချိုးတန်ကဲ့သို့ကောင်းကင်ကအတန်ကိုငါကြား၏ထိုတို့ငါကြားသောအတန်သည်စောင်းသမားများစောင်းတီးသောအတန်ကဲ့သို့ဖြစ်၏ ပလင်တော်ရှေ့၌၎င်းတရဝါလေးပါးနှင့်အသက်ကြီးသူတို့ရှေ့၌၎င်းသူတို့သည်အသက်သောတည်ခြင်းကိုဆိုကြ၏မြေကြီးမှရွေးနှုတ်သောသူတသိန်း၄သော၄တောင်မှတပါအဘယ်သူမျှထိုတည်ခြင်းကိုတင်၍မရနိုင်ထိုသူတို့သည်ကညာဖြစ်၍မေထုံအမှုနှင့်မညီညူသောသူ ဖြစ်ကြ၏တိုးတငယ်တွားလေရာရာအရက်တို့နောက်တော်၌လိုက်တော်သူဖြစ်ကြ၏လူတို့အထက်ကရွေးနှုတ်၍ဖျားသခင်နှင့် တိုးတငယ်ဖို့အူတီသောအတီးဖြစ်ကြ၏အပြစ်နှင့်ကင်းလွတ်ကြသည်ဖြစ်၍သူတို့နှုတ်၌မှုသာမရှိအငယ်6မှ73မြေကြီးပေါ်မှ နေသောသူသည်ဟုသောအတီးအတီးဘာသာစကားကို ပြောသော လူအမျိုးအနွယ်ခတ်သိန်းတို့အားသာဝရအေဝံဂေလိတရားကိုဟောရသော ကောင်းကင်တမန်တပါးက ဘုရားသခင်ကို ကြောက်ရွံ့၍ချီးမွမ်းကြလော့။တရားစီရင်တော်မူသောအချိန်ရောက်လာပြီ။ကောင်းကင်၊မြေကြီး၊သမုဒ္ဒရာနှင့်စမ်းရေတွင်းတို့ကိုဖန်ဆင်းတော်မူသောအရှင်ကို ကိုးကွယ်ကြလော့ဟု ကြီးသောအသံနှင့်ပြောဆို၍၊ကောင်းကင်အလယ်၌ပျံဝဲလျက်ရှိသည်ကိုငါမြင်၏။ကောင်းကင်တမန်တပါးကလည်း၊ဗာဗုလုန်မြို့ကြီးပြိုလဲပြီ မိမိမတရားသော မေထုန်၏အဆိပ်အတောက်တည်းဟူသောစပျစ်ရည်ကို လူမျိုးအပေါင်းတို့အားတိုက်လေပြီးသောဗာဗုလုန်မြို့ကြီးပြိုလဲပြီဟု လိုက်၍ပြောဆို၏။ထိုမှတပါး၊တတိယကောင်းကင်တမန်က၊အကြင်သူသည်သားရဲနှင့်သူ၏ရုပ်တုကိုကိုးကွယ်၍၊သူ၏တံဆိပ်လက်မှတ်ကို နဖူး၌ခံသည်ဖြစ်စေ၊လက်၌ ခံသည်ဖြစ်စေထိုသူသည်ဘုရားသခင်ဤဒေါသဖလား၌လောင်းသောအမျက်တော်စပြည့်ရစ်စစ်ကိုတောက်ရလိမ့်မည်တန်ရှင်းသောကောင်းကင်တမန်တို့ရှိတိုးတငယ်ရှိတွင် ကန့်နှင့်ရောသောမိထဲမှ ပြင်းစွာသောညှင်းဆဲခြင်းကိုခံရလိမ့်မည်ထိုညှင်းဆဲခြင်းဤမိကိုသည်ကဘာအဆက်ဆက်တက်လျက်ရှိ၏တားရဲနှင့် သူ၏ရုပ်တုကိုကိုးကွယ်၍သူ၏နာမတံဆိပ်လက်မှတ်ကိုခံသောသူတို့သည်နေ့ညဉ့်မပြတ်သက်သာမရကြဟုလိုက်၍ကြီးသောအသံနှင့်ပြောဆို၏။ဘုရားသခင်၏ပညတ်တို့ကို၎င်း၊ယေရှု၏ယုံကြည်ခြင်းကို၎င်းစောင့်ရှောက်သောသန့်ရှင်းသူတို့သည်ဤအရာ၌သည်းခံစရာအကြောင်းရှိ၏။တဖန်တုံ ကောင်းကင်အတန်ကားယခုမှစ၍သခင်ဖျား၌သေသောသူတို့သည် မင်္ဂလာရှိကြ၏ဟု ရေးထားလောဟုပြောဆိုသည်ကိုငါကြား၏ဝိညာဉ်တော်ကလည်းထိုတို့မှန်ပေ၏ထိုသူတို့သည်ပင်မန်းခြင်းငြိမ့်မိအကြောင်းရှိ၍သူတို့၏အကျင့်တို့သည်လည်းသူတို့နှင့်အတူလိုက်ကြ၏ဟု မိန်တော်မူ၏ အငယ်၁၄မှ20တဖန်ငါကြည့်လျင် ဖြူသောမိုးတိမ်ရှိ၏လူသားတော်နှင့်တူသောသူသည်ခေါင်းတော်ပေါ်၌ရွှေတရဖူကိုဆောင်းလျက်ထက်သောဒဇင်ကိုကင်လျက်မိုးတိမ်ပေါ်မှထိုင်တော်မူ၏ကောင်းကင်တမန်တပါးသည်ဗိမာန်တော်တဲကထွက်၍ကိုရောဤဒဇင်ကိုလွှတ်၍စပားကိုရိတ်တော်မူပါ ရိပ်ရသောအချိန်ရောက်ပါပြီ မြေကြီး၌ရိပ်เสียစပန်းမှဲ့ပါပြီဟု မိုးတိမ်ပေါ်မှ ထိုင်သောသူကို ကြီးသောအတန်နှင့်ဟစ်လေ၏မိုးတိမ်ပေါ်မှထိုင်သောသူသည်မိမိတစဉ်ကို မြေကြီး၌တွင်း၍မြေကြီး၏စပန်းကိုရိပ်တော်မူ၏ကောင်းကင်တမန်တပါးသည်ကောင်းကင်ဘုံ၌ရှိသောဗိမာန်တော်တဲကထွက်၍သူ၌လည်းထက်သောတစဉ်ပါ၏ မီးကိုအစိုးရသောကောင်းကင်တမန်တပါးသည်ယဇ်ပလင်တဲကထွက်၍ထက်သောဒဇင်ပါသောသူကို ကြီးစွာသောကြွေးကြော်ခြင်းနှင့်ခေါ်လျက်တင်ဤထက်သောဒဇင်ကိုလွှတ်၍မြေကြီးဤစပြစ်တီးပြုတ်သူကို ရိတ်လောအတီးမှဲ့ပြီဟု ပြောဆို၏ကောင်းကင်တမန်သည်လည်းမိမိဒဇင်ကို မြေကြီး၌တွင်း၍မြေကြီးဤစပြစ်တီးကိုရိတ်ပြီးမှ ဘုရားသခင်၏အမျက်တော်ဒီဟုသော နေရာတစားကြီးထဲသို့ချလေ၏။မြို့ပြင်၌နေရာတစားကိုဖိနင်း၍အသွေးသည်16ယူဇနာခရီးတလျှောက်လုံး၌မြင်းစကြိုးကိုမှီသည့်တိုင်အောင် နေရာတစားတဲကထွက်လေ၏